ရှင်ယောဟန်ခရစ်ခန်းကြီး14အငယ်1မှ9တဖန်တုံယေရှုကသင်တို့စိတ်နှလုံးပူပန်ခြင်းမရှိစေနှင့်ဘုရားသခင်ကိုယုံကြည်ကြလော့ငါကိုလည်းယုံကြည်ကြလော့ငါအဖ၏အိမ်တော်၌နေစရာအခန်းများရှိ၏သို့မဟုတ်လျင်မဟုတ်ကြောင်းကိုသင်တို့အားငါမပြောဘဲမနေသင်တို့နေစရာရက်ကိုပြင်ဆင်ခြင်းငှာငါတော်ရ၏ငါသည်တော်၍သင်တို့နေစရာရက်ကိုပြင်ဆင်ပြီးမှတဖန်လာပြန်၍ ငါရှိရာအရပ်၌သင်တို့ရှိစေခြင်းငှါသင်တို့ကိုငါ့ထံသို့သိမ်းဆည်းမည်။ငါသည်အဘယ်အရပ်သို့သွားသည်ကို၎င်း၊လမ်းခရီးကို၎င်းသင်တို့သိကြ၏ဟုမိန့်တော်မူ၏။12သောမကလည်း၊သခင်၊ကိုယ်တော်သည်အဘယ်အရပ်သို့သွားတော်မူသည်ကိုအကျွန်ုပ်တို့မသိသည်ဖြစ်၍၊လမ်းခရီးကိုအဘယ်သို့သိနိုင်ပါမည်နည်းဟုလျှောက်လျှင်၊13ယေရှုက၊ငါသည်လမ်းခရီးဖြစ်၏။သမ္မာတရားလည်းဖြစ်၏။အသက်လည်းဖြစ်၏ ငါ့ကိုအမှီမပြုလျှင်အဘယ်သူမျှခမည်းတော်ထံသို့မရောက်ရ။သင်တို့သည်ငါ့ကိုသိလျှင်ငါ့ခမည်းတော်ကိုမသိဘဲမနေရကြ။ယခုမှစ၍ခမည်းတော်ကိုသိမြင်ကြ၏ဟုမိန့်တော်မူ၏။ဖိလိပ္ပုကလည်း၊သခင်၊ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါ။ထိုသို့ပြတော်မူလျှင် အကျွန်ုပ်တို့အလိုပြည့်စုံပါမည်ဟုလျှောက်လျှင်၊ယေရှုက၊ဖိလိပ္ပု၊ ဤမျှကာလပတ်လုံးငါသည်သင်တို့နှင့်အတူရှိပြီးမှ၊သင်သည်ငါ့ကိုမသိသေးသလော။ငါ့ကိုမြင်သောသူသည်ခမည်းတော်ကိုမြင်၏။သို့ဖြစ်လျှင်၊ခမည်းတော်ကိုအကျွန်ုပ်တို့အားပြတော်မူပါဟုသင်သည်အဘယ်သို့ဆိုရသနည်း။ငါသည်ခမည်းတော်၌ရှိသည်ကို၎င်း၊ခမည်းတော်သည်ငါ၌ရှိတော်မူသည်ကို၎င်းမယုံသလော။ငါဟောပြောသောစကားကိုကိုယ်အလိုအလျောက်ငါဟောပြောသည်မဟုတ်။ငါပြုသောအမှုတို့ကိုကား၊ငါ၌တည်နေတော်မူသော ခမည်းတော်သည်ပြုတော်မူ၏။ငါသည်ခမည်းတော်၌ရှိသည်ကို၎င်း၊ခမည်းတော်သည်ငါ၌ရှိတော်မူသည်ကို၎င်းယုံကြလော့။ငါ့စကားကိုမယုံလျှင်၊ငါ့အမှုတို့ကိုထောက်၍ယုံကြလော့။ငါအမှန်အကန်ဆိုသည်ကား၊ငါ့ကိုယုံကြည်သောသူသည်ငါပြုသောအမှုတို့ကိုပြုလိမ့်မည်။ထိုအမှုတို့ထက်သာ၍ကြီးသောအမှုတို့ကိုလည်းပြုလိမ့်မည်။အကြောင်းမူကား၊ငါသည်ခမည်းတော်ထံသို့သွား၍၊သင်တို့သည်ငါ၏နာမကိုအမှီပြုလျက် ဆုတောင်းသမျှအတိုင်းငါပြုမည်။အကြောင်းမူကား၊ခမည်းတော်သည်သားတော်အားဖြင့်ဘုန်းထင်ရှားစေတော်မူခြင်းရှိမည်အကြောင်းတည်း။သင်တို့သည်ငါ၏နာမကိုအမှီပြု၍တစုံတခုသောဆုကိုတောင်းလျှင်၊တောင်းသည်အတိုင်းငါပြုမည်။ငါ့ကိုချစ်လျှင်ငါ့ပညတ်တို့ကိုစောင့်ရှောက်ကြလော့။ငါသည်ခမည်းတော်ကိုတောင်း၍၊ခမည်းတော်သည်သမ္မာတရားကိုပြသော ဝိညာဉ်တော်တည်းဟူသောတပါးသောဥပဇ္ဈာယ်ဆရာကိုသင်တို့နှင့်အတူ အစဉ်မပြတ်တည်နေစေခြင်းငှါသင်တို့အားပေးတော်မူမည်။ထိုဝိညာဉ်တော်ကို လောကီသားတို့သည်မသိမမြင်သောကြောင့်မခံမယူနိုင်ကြ။ထိုဝိညာဉ်တော်သည်သင်တို့နှင့်အတူတည်နေ၍သင်တို့၌ရှိတော်မူသောကြောင့်သင်တို့သိရကြ၏။ငါသည်သင်တို့ကိုမိဘမဲ့ဖြစ်စေခြင်းငှါစွန့်ပစ်မည်မဟုတ်။သင်တို့ဆီသို့လာဦးမည် ခဏကြာပြီးမှလောကီသားတို့သည်ငါ့ကိုမမြင်ရကြ။သင်တို့မူကားမြင်ရကြလိမ့်မည်။ငါသည်အသက်ရှင်သောကြောင့်၊သင်တို့သည်လည်းအသက်ရှင်ရကြလိမ့်မည်။ငါသည်ခမည်းတော်၌ရှိသည်ကို၎င်း၊သင်တို့သည်ငါ၌ရှိသည်ကို၎င်း၊ငါသည်သင်တို့၌ရှိသည်ကို၎င်း၊ထိုနေ့၌သင်တို့သည် သိရကြလိမ့်မည်။ငါ့ပညတ်တို့ကိုရ၍စောင့်ရှောက်သောသူသည်ငါ့ကိုချစ်သောသူဖြစ်၏။ငါ့ကိုချစ်သောသူကိုငါ့ခမည်းတော်သည်ချစ်တော်မူမည်။ ငါသည်လည်းထိုသူကိုချစ်၍သူ့အားကိုယ်တိုင်ထင်ရှားမည်ဟုမိန့်တော်မူ၏။ယုဒရှကာရုတ်မဟုတ်၊အခြားသောယုဒက၊သခင်၊ကိုယ်တော်သည် လောကီသားတို့အားမထင်ရှားဘဲအကျွန်ုပ်တို့အားအဘယ်သို့ထင်ရှားတော်မူမည်နည်းဟုမေးလျှောက်၏။ယေရှုကလည်း၊ငါ့ကိုချစ်သောသူသည်ငါ့စကားကို နားထောင်လိမ့်မည်။ငါ့ခမည်းတော်သည် ထိုသူကိုချစ်တော်မူသည် ငါတို့သည်လည်းသူ့ဆီသို့ကြွ၍နေရာချမည်။ငါ့ကိုမချစ်သောသူသည်ငါ့စကားကိုနားမထောင်။သင်တို့ကြားသောစကားသည်ငါ့စကားမဟုတ်။ငါ့ကိုစေလွှတ်တော်မူသောခမည်းတော်၏စကားတော်ဖြစ်၏။ငါသည်သင်တို့နှင့်အတူရှိစဉ်တွင်ဤစကားကိုပြောခဲ့ပြီ။ခမည်းတော်သည်ငါ့အတွက်ကြောင့်စေလွှတ်တော်မူသောဥပဇ္ဈာယ်ဆရာတည်းဟူသောသန့်ရှင်းသောဝိညာဉ်တော်သည်သင်တို့အားခပ်သိမ်းသောအရာတို့ကိုပြသသွန်သင်တော်မူ၍၊ ငါပြောခဲ့သမျှသောစကားတို့ကိုမှတ်မိသောဥာဏ်ကိုသင်တို့အားပေးတော်မူမည်။27ငြိမ်သက်ခြင်းကိုသင်တို့၌ငါထားခဲ့၏။ငါ၏ငြိမ်သက်ခြင်းကိုသင်တို့အားငါပေး၏။လောကီသားတို့ပေးသကဲ့သို့ငါပေးသည်မဟုတ်။သင်တို့စိတ်နှလုံးပူပန်ခြင်း၊စိုးရိမ်တုန်လှုပ်ခြင်းမရှိစေနှင့်။ငါသည်ယခုသွားသော်လည်းသင်တို့ဆီသို့ လာဦးမည်ဟုငါပြောသောစကားကို သင်တို့ကြားရကြပြီ။သင်တို့သည်ငါ့ကိုချစ်လျှင်၊ခမည်းတော်ထံသို့ငါသွားမည်ကိုဝမ်းမြောက်ကြလိမ့်မည်။အကြောင်းမူကား၊ငါ့ခမည်းတော်သည်ငါ့ထက်သာ၍ကြီးမြတ်တော်မူ၏။ထိုအမှုအရာ ရောက်သောအခါသင်တို့သည်ယုံကြည်စေခြင်းငှါမရောက်မှီယခုပင်သင်တို့အားငါပြောနှင့်ပြီ။ယခုမှစ၍ငါသည်သင်တို့နှင့်များစွာမပြောရ။အကြောင်းမူကား၊ဤလောကကိုအစိုးရသောမင်းသည်လာဆဲဖြစ်၏ လာတော်လဲငါ၌အဘယ်အခွင့်အရာကိုမျှမတွေ့ရ။ငါသည် ခမည်းတော်ကိုချစ်သည်ကို၎င်းခမည်းတော်မှားထားတော်မူသည့်အတိုင်းငါပြုသည်ကို၎င်းလောကီသားတို့သိမိအကြောင်းဒီဤအရမထ၍တွားကြကုန်အံ့